ခန်းကြီး30အငယ်1မှ4အထုံသမားလုတ်သောနန္ဒာစီကိုတေသောရင်ကောင်သည်နန်စီတကဲ့သို့ အနှဲငယ်သော အမိုက်သည်ပညာနှင့်ဂုံတရေထင်ရှားသော သူကိုထိုးတူဖြစ်စေတတ်၏ပညာရှိသောသူ၏နှလုံးသည်မိမိလက်ရလက်၌ရှိ၏မိုက်သောသူ၏နှလုံးမူကားမိမိလက်ဝဲလက်၌ရှိ၏မိုက်သောသူသည်လမ်း၌တွားစဉ်တွင်ပင်တတိလိ၍ငါသည် လူမိုက်ဖြစ်၏ဟုခပ်သိမ်းသောသူတို့အားပြောတတ်၏။မင်းသည်သင့်ကိုစိတ်ဆိုးလျှင်၊ကိုယ်နေသင့်ရာအရပ်မှမရွှေ့နှင့်။သည်းခံခြင်းသည် ကြီးသောအပြစ်ကိုဖြေတတ်၏။5မင်းမှားယွင်းခြင်းအားဖြင့်ဖြစ်တတ်သောနေအောက်၌ငါမြင်ရသောအမှုဆိုးဟူမူကား၊မိုက်သောသူတို့သည်မြင့်သောအရပ်၊သူဌေးတို့သည်နိမ့်သောအရပ်၌ထိုင်ရသောအမှု၊ ကျွန်တို့သည်မြင်းကိုစီး၍မူးမတ်တို့သည်ကျွန်ကဲ့သို့မြေပေါ်မှခြေဖြင့်တွားရသောအမှုကိုငာမြင်လေပြီတွင်ကိုတူးသောသူသည်ထိုတွင်တဲသို့ကျလိမ့်မည်ခြံကိုဖျက်သောသူသည်မွေကိုက်ချင်းကိုခံရလိမ့်မည်ကြောက်တို့ကိုရွှေ့သောသူသည်ဖိချင်းကိုခံရလိမ့်မည်ထင်းခုတ်သောသူသည်လည်းရှံ့နှံ့လိမ့်မည်ပစိန်တုံးသောအခါမသွေးဘဲနေလျင်သာ၍အာထုတ်ရ၏ပညာသည်အမှုအောင်ရသောအခွင့်ကိုပေး၍ ကျေးဇူးကြီး၏အငယ်7မှ15မွေသည်ပြုစားခြင်းကိုမခံကြိုက်မိလျင်အလမေသမားကျေးဇူးမရှိပညာရှိသော သူ၏စကားသည်လျှောက်ပတ်၏မိုက်သောသူ၏နှုတ်မူကားသူကိုယ်ကိုမြို့တတ်၏သူ၏စကားအစသည်မိုက်ခြင်းအဆုံးသည် အပြစ်ပြုတတ်သောယူခြင်းဖြစ်၏မိုက်သောသူသည် စကားများတတ်၏ သို့တော်လည်းဖြစ်လက်တံ့သောအရာကို လူသည်မပြောနိုင်ရာ။လူနောက်၌အဘယ်သို့ဖြစ်လတံ့သည်ကိုအဘယ်သူပြောနိုင်သနည်း။မြို့သို့သွားသောလမ်းကိုမသိသောသူကဲ့သို့မိုက်သောသူသည်ကြိုးစားအားထုတ်သော်လည်း၊သူတပါးတို့ကိုပင်ပန်းစေတတ်၏။ငယ်သားအစိုးရ၍မှူးမတ်များအချိန်မက်နံနက်စောစောစားသောက်တတ်သောပြည်သည်အမင်္ဂလာရှိ၏ မင်းသားအစိုးရ၍မူမတ်တို့သည်လွန်ကျူးစွာမစားမသောက်ဘဲအချိန်တန်မှအားဖြည့်ခြင်းငှာသာ စားသောက်တတ်သောပြည်သည် မင်္ဂလာရှိ၏အလွန်ပြင်းခြင်းအားဖြင့်အိမ်သည်ဆွေးမြစ်တတ်၏လက်နှင့်မပြုပြင်ဘဲနေလျင်အိမ်မိုးอยู่တတ်၏ပျော်မွေ့ခြင်းငှာပွဲကိုလုပ်တတ်၏စပြည့်သည်လည်းရွှင်လန်းစေတတ်၏ ငွေမူကားအရာရာ၌နိုင်တတ်၏ရှင်မြင်းကို စိတ်ဖြင့်မကျိန်ဆဲနှင့်လူကြီးကိုအိတ်ခမ်းတဲ့၌မျှမကျိန်ဆဲနှင့်မိုးကောင်းကင်၌ကျင်လည်သောငှက်သည် ထိုအတန်ကို ဆောင်သွားလိမ့်မည်ပြန်တတ်သောအကောင်သည် ထိုအမှုကိုဖော်ပြလိမ့်မည်